ယုံလ25ရက်နေ့ဒီနေ့မှာအရာတရားတန်ခါမိဘဆရာသမားနန္ဒောနန္ဒငါးပါးတို့နှင့်ဤသူတော်ရှင်မာဇီဆရာတော်ဘုရားကြီးပဏိတာရမဆရာတော်ဘုရားကြီးမြန်နေယခုလက်ရှိမဟာနာယကဘီလင်းဆရာတော်ကြီးအစရှိသောဆရာသမားတို့ဤကုံတော်ကျေးဇူးတော်တို့ကြောင့် ယောဂီများနဲ့တရားနာပရိသတ်အလုံးရိတ်တာအပွဲသူအပွဲသားလူကြီးမင်းများဝေယဝိဇ္ဇကုသိုလ်ရှင်များအလူရှင်လူမအလုံးမြင်ရမမြင်တဲ့ပုဂ္ဂိုလ်အလုံးတို့သည်ဘေးရန်ကြောင့်ကြအဘုသောကတိကင်း၍ကိုယ်စိတ်နှပြအကျမ်းမှချမ်းသာစွာဖြင့်တတိပဒံ၄ပါးဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းရှုမှတ်ပွားများနိုင်ကြ၍ ဤမပကံမဟောမပကံအေးချမ်းသောနေမည်မှာရောက်ရှိခံစားနိုင်ကြပါစေမိမိတို့ကိုယ်တိုင်သိတယ်လို့မြင်တယ်လို့ခံစားရတယ်လို့တရားတရားသော လူတွေလည်းရောက်အောင်ရအောင်ခံစားနိုင်အောင်စွမ်းဆောင်နိုင်တဲ့အာဇာနည်ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်တွေဖြစ်နိုင်ကြပါစေလို့မေတ္တာစကားဖြင့် ဓမ္မတပင်းစတင်ဖွင့်လိုက်ပါပြီတဲ့အနေရတော့မွေတင်းယောက်ျားထွက်ပြေးရင်နဲ့အမတန်ကြီးတဲ့ရေပြင်ကျယ်ကြီးရောက်သွားတယ်အဲ့ဒီရေပြင်ကျယ်ကြီးဆိုတာဘာလဲဩက၄ပါးတရားဖြစ်တဲ့ကြောင်းဟောခဲ့ပြီးပြီခဏိဣမဘကံဆိုတာရောက်သွားတယ်ဣမဘကံဆိုတာဘာတော့ဩရိမန္တိရန္တိ ဩရိမန္တိရံသာသင်္ကံတပ္ပတိဗယန္တိခောဘိကဝေတက္ကာယတိတံဓိဝဇနံတဲ့จิตတจิตသမီးတို့တဲ့ဣမပကံဘေးမကင်းတဲ့နေမည်တဲ့ဒီမှာပကံဘေးမကင်းမှုတဲ့အန္တရာယ်များတယ်တဲ့ဘာအန္တရာယ်တော့မွေကြီးလေးကောင်ဘေးအန္တရာယ်ရန်သူကြီး၅ယောက်တတ်မဲ့ဘေးအန္တရာယ် အတွင်းလူယုံတော်လူတသမတ်တမဲ့ဘိယံအန္တရေအဲဓမြာတိ6ရောက်တက်ကြိုက်ခံရမဲ့ဘိယံအန္တရေရေပြင်းကြီးကြီးနှစ်မြုပ်ခံရမဲ့ဘိယံအန္တရေဒီအလွန်ပေါ်တယ်တဲ့အဲ့ဒါအလွန်ဒီမှာဘကန်းကသာသင်္ကံကြောက်เสียကောင်းတယ်သဗ္ပတိဘယံဘိယံသူပြောတယ်အဲ့ဒါ ဘာတော့ဆိုတော့သက်ကာယတိတံဒီဝဇနံသက်ကာယတရားတဲ့သက်ကာယတရားဟာဒီမှာပကံဖြစ်တယ်လို့မြတ်စွာဘုရားဟောကြားတော်မူခဲ့ပါတယ်ဘေးရန်သူပြောတဲ့အိမပကံဆိုတာသက်ကာယတရားတက္ကယောတိဘိကဝေတဲ့ပင်စုပါဒနဲ့ခန္ဓာဒိဋ္ဌဝဆနိယံနဲ့တက္ကယဆိုတာ တထင်ရှားရှိသောကာယအပေါင်းနဲ့ရုပ်အပေါင်းနာမ်ပေါင်းရုပ်နာမ်အပေါင်းရုပ်နာမ်ပေါင်းဆိုတာဘာတူလဲဥပါဒါနဲ့ခန္ဓာ၅ပါးတဲ့ဥပါဒါနဲ့ခန္ဓာ၅ပါးဆိုတာအဲရန်သူကြီး၅ယောက်အခန်းကန္တတုန်းကလည်းဟောခဲ့ပြီးပါပြီဒါပေမဲ့လည်းအဲ့ဒီအပိုက်တုန်းကဥပါဒါနဲ့ခန္ဓာ၅ပါးကိုဒုဒ္ဒတမကြီး၅ယောက်နဲ့တူတယ်လို့ဟောမှတ် ကျွတ်တန်းဝင်မဲ့ဝေနေရများတွေရန်သူကြီးငါရောက်တဲ့ဒူးတဲ့အကြောင်းဟောပြီးတော့ချုပ်ခဲ့တယ်။အခုဒီနေရာခန်းကန္တာမှာတော့တက္ကာယလို့နာမည်တက်ပြီးဟောမှ ကျွတ်တန်းဝင်မှာဖြစ်တဲ့တို့ကြောင့်မြတ်စွာဘုရားကဒီနေရာမှာဥပါဒာနဲ့ခန္ဓာ၅ပါးကိုပဲတက္ကာယလို့ဟောခြင်းဖြစ်တယ်။အဲ့တော့ဒီဥစ္စာကိုပဲမြတ်စွာဘုရားက တကြုတ်သုတ်တန်ကြတော့ခန္ဓာ၅ပါးလို့အမိတက်ပြီးဟောတယ်အဲ့ဒီဝိနည်းကခန္ဓာ၅ပါးနာမည်တက်ဟောမှကျွတ်တန်းဝင်မှဖြစ်လို့ခန္ဓာ၅ပါးဆိုတဲ့နာမည်နဲ့ဟောခြင်းဖြစ်တယ်တကြုတ်သုတ်တန်ကြတော့ဒီခန္ဓာ၅ပါးဥပါဒာနဲ့ခန္ဓာ၅ပါးဒီတက္ကရာတရားကိုပဲဒုက္ခသစ္စာလို့ဟောမှကျွတ်တန်းဝင်မဲ့ဝိနည်းတွေလည်းရှိတယ် အဲ့ဒီဝိနည်းများတွင်ဘုရားကဒုက္ခသစ္စာနာမည်တက်ပြီးတော့ကျွတ်တန်းဝင်အောင်ဟောပြတော်မူခဲ့ပါတယ်တဲ့အဲ့ဒီတရားတွေကဘာတွေတုံးမိတို့မြင်တိုင်းလည်းပဲဥပါဒနဲ့ခန္ဓာငါးပါးပေါ်တာပဲအဲဒါကိုသိအောင်မှတ်ရတယ်မြင်နေမြင်နေဒါမှတ်တာဥပါဒနဲ့ခန္ဓာငါးပါးသိအောင်မှတ်တာပဲအဲကြားတဲ့ခါလဲဥပါဒနဲ့ခန္ဓာငါးပါးနာနဲ့ခါလဲဥပါဒနဲ့ခန္ဓာငါးပါး စားတော့တဲ့ခါလဲဥပါဒာနဲ့ခန္ဓာ၅ပါးဒီတွေ့တဲ့ကံမှလည်းဥပါဒာနဲ့ခန္ဓာ၅ပါးစိတ်ကူးတွေးတော်တဲ့ကံမှလည်းဥပါဒာနဲ့ခန္ဓာ၅ပါးသက်ကာယတရားတွေဖြစ်နေတယ်တဲ့အဲဘုန်းကြီးတို့ပုံစံလေးနဲ့ပြောလို့ရှိရင်တော့ခုပေါင်းနေပိန်နေလို့မှတ်တယ်ဆိုတော့ပေါင်းနေယုတ်တည်တဲ့နံပိန်နေယုတ်တည်တဲ့နံအဲ့လိုရှိတော့ အဲပေါင်းတဲ့ရုပ်ပိန်တဲ့ရုပ်ဒီရုပ်ဥပါဒာနဲ့ခန္ဓာအဲပေါင်းတဲ့ပိန်နဲ့မှတ်လို့ကောင်းတာရှိတယ်မှတ်လို့မကောင်းတာရှိတယ်တကားလေးမကောင်းမဆိုးရိုးရိုးရှိတယ်အဲ့ဒါဝေဒနဲ့ခန္ဓာအဲဒါလေးကိုမှတ်သားနေတာတင်ညုတင်ညာဥပါဒာနဲ့ခန္ဓာအမှတ်မှုဖြစ်အောင်ကြောင်းကြဆိုင်ပြုလို့အထုံနေတာကသင်္ခါရဥပါဒာနဲ့ခန္ဓာဘောင်းနာပိနာလေးကိုသိတဲ့စိတ်ကလေးကဝိညာဉ်နဲ့ခန္ဓာလို့ ဘောင်းစေခဏမှလည်းဥပါဒနဲ့ခန္ဓာ၅ပါးသက်ကာယတရားတွေဖြစ်နေတယ်အဲ့ဒါသိအောင်ဘောင်းနေပိန်နေဒါမှတ်နေတာအဲပိန်တဲ့ကလည်းဒီလိုပဲဥပါဒနဲ့ခန္ဓာ၅ပါးသက်ကာယတရားတကယ်ရှိနေတယ်အဲ့ဒါဘာလို့ယူရတော့တဏှာနဲ့မစွဲအောင်ဒိဋ္ဌိနဲ့မစွဲအောင်ဒါမှတ်ရတာအဲ့ဒါမမှတ်လို့ရှိရင်ငါပိုက်ကဘောင်းနေငါပိုက်ကပိန်နေမှတ်နေတာကငါကမှတ်နေတဲ့ဒိဋ္ဌိစွဲဝင်သွားမှာ အဲ့ဒီဒိဋ္ဌိအစွဲလည်းမဝင်အောင်နှစ်သက်တမ်းပဲတဏှာအစွဲလည်းမဝင်အောင်လို့ပေါင်းနေပိနေလို့မှတ်ရတယ်ဉာဏ်နဲ့မြင်နာကြားတာနာနာစားတာထိတွေ့တာသိတာစိတ်ကူးတာဒီမှာလည်းပဲတဏှာဇွဲဒိဋ္ဌိဇွဲတွေမလာအောင်လို့ဝိပဿနာတရားရှုရတယ်မပြတ်ရှုမှတ်တော့ရှုမှတ်တိုင်းရှုမှတ်တိုင်းဩပေါ်လိုက်ပြောင်းလိုက်မမြဲတဲ့တရားအိဋ္ဌစာတွေပါလား ဖြစ်လိုက်ပြက်လိုက်ဆင်းရဲတဲ့ဒုက္ခတရားတွေပါလားမပြစ်ပါနဲ့မပြစ်ပါနဲ့လို့ဒါလို့မရတဲ့နတ္တတရားတွေပါသဘောပေါက်သိမြင်ပြီးတော့တဲ့ဥပဒနာဉာဏ်စဉ်တက်ပြီးတော့ဒီတက္ကာယတရားရှုနေရင်လဲမဉဏ်ဘူဉဏ်နိဗ္ဗာန်တောင်ကန်းကိမာတောင်ကန်းနိဗ္ဗာန်ဆိုတဲ့ဟိုမှာပကန်းကိုအေးချမ်းချမ်းပျော်နေနိုင်ခွင့်ရှိတာမို့လို့ယောဂီများဟာ မိမိတို့ခန္ဓာမှာဖြစ်ပေါ်နေစေဥပါဒာနဲ့ခန္ဓာ၅ပါးတက္ကာယတရားတွေကို မပြတ်မလတ်ရှုမှတ်ပွားများနေရခြင်းဖြစ်ပါတယ်တဲ့ဒီမှာမကံတက္ကာယအကြောင်းအလောက်ဆိုရင်သင်တဲ့သဘောပေါက်တော့ပါပြီဟိုဘကံဟိုမှာဘကံဤချမ်းသောနေမည်ဆိုတာပါလေတဲ့ပါရိမတိရံကိမအပတိပယန္တိကောဘိကဝေတဲ့ နိဗ္ဗာနသိတံအဓိဝစနံတဲ့အဲ့ဒါဥမပကံအေးချမ်းသောနေမည်ဘေးရန်ကင်းတဲ့နေမည်အဲဘေးရန်ကင်းတဲ့နေမည်ဆိုတာဘာတော့တဲ့ဥမပကံအေးချမ်းတဲ့ဘေးမတန်တဲ့နေမည်ဆိုတာနိဗ္ဗာနသိတံဓိဝစနံနိဗ္ဗာန်ချမ်းသာရဲ့အမည်ပဲတဲ့ဗုဒ္ဓဘာသာဝင်တိုင်းကုသိုလ်ပြုလုပ်တဲ့ကာကလ ဒါနလူလည်းနိဗ္ဗာန်ထောက်ပံ့ဖြစ်ပါစေသီလစောင့်တည်ဘာဝနာကမ္မဋ္ဌာန်းပွားကုသိုလ်ကောင်းမှုပြုတိုင်းပြုတိုင်းနိဗ္ဗာန်ရရပါလို့ဤနိဗ္ဗာန်နဲ့စပစ္စယောဟောတုဆိုရက်အဲနိဗ္ဗာန်ချမ်းသာဟူမပကံဘေးမတန်အေးချမ်းတဲ့နေမြေတဲ့အဲ့ဒီရောက်သွားရင်ဘာမှဘေးမရှိတော့အဲ့ဒီနိဗ္ဗာန်ရောက်သွားရင်မူကြီးလေးကောင်းလဲမကိုက်နိုင်တော့မလိုက်နိုင်တော့ဘူးတဲ့ ရန်သူကြီး၅ယောက်လည်းတတ်ခွင့်မရှိတော့ဘူးအတွင်းလူယုံတော်လူသက်တမန်လည်းတတ်ခွင့်မရှိတော့ဘူးဓမြ၆ယောက်လည်းတိုက်ခွင့်မရှိတော့ဘူးတဲ့ဘာမှဘေးတွေမရှိုံမြမကအိုခြင်းလည်းမရှိ အလွန်ချမ်းသာ နာခြင်းလည်းမရှိအလွန်အေးမြသိခြင်းလည်းမရှိလို့အလွန်ချမ်းသာတဲ့နိဗ္ဗာန်တောင်ကံဟိုမှာပကံနိဗ္ဗာန်ချမ်းသာ ဖြစ်ပါတယ်လို့မြတ်စွာဘုရား ဟောကြားတော်မူပါလေတဲ့ဥပမာဘက်ပြန်ကြည့်အောင်ဥပမာဘက်မှာမွေတင်းယောက်ျားဝီလေးကောင်ဘေးကလွတ်အောင် လူတတမကြီးလက်ကလွတ်အောင်အတွင်းလူယုံတော်တငယ်ချင်းလက်ကလွတ်အောင်အဲဓမြကြီး6ယောက်ဘေးကလွတ်အောင်ခုနဒီမှာပကံတက္ကာယဟာမအေးချမ်းတဲ့နေမြေကြီး ဓမ္မကောင်းတဲ့နေမြေကြီးကြောက်စရာကောင်းတဲ့နေမြေကြီးဟိုမှာတောင်ကန်းကတော့အေးချမ်းတဲ့နေမြေလို့သိတော့သူကဘာလုပ်ရမလဲပေါင်ပွက်ပြီးတော့ကူးရတယ်တဲ့ပေါင်ပွက်ပြီးတော့ရှိတဲ့အနိနာမှာရှိတဲ့တစ်တူဝါဇသိရွက်တိကတိနဲ့စုပြီးတော့ပေါင်ပွက်ပြီးတော့ကူးရတယ်အဲကူလဲနိဗ္ဗာန်တောင်ကန်းကိုမကန်ရောက်ခြင်းရိုးရိုးတော့ကူးလို့မရဘူးယောဂီတို့တဲ့ပေါင်ပွက်ပြီးတော့ကူးရမယ်တဲ့ ကုံလန္တိခောဘိကဝေအရိယသေတံအထင်ကိကတမက္ကတအဓိဝဇနံတဲ့จิตသားจิตသမီးတို့ဘောင်ပွဲတယ်ဆိုတာပဂတိတုံးတိုင်တေဝါသိရွက်ဘောင်နေတော့မရဘူးတဲ့မက္ကင်၈ပါးဆိုတဲ့ဘောင်ပွဲဆင်ပြီးတော့ကုမတာလင်ရောက်မယ်လို့မြတ်စွာဘုရား ဖြေကြတော်မူလို့ရင်ဖြစ်ပါတယ်တဲ့အဲ့ဒါမကင်၈ပါးဖောင်ပွဲရမယ်ဆိုတော့ဒီတဏကမဟောစဉ်ကတော့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပပညာမကင်နှစ်ပါးသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသီလမကင်၃ပါးသမ္မာဝါယမသမ္မာတတိသမ္မာသမာဓိလို့အဲသမာဓိမကင်၃ပါး မဂ်ကင်၈ပါးကိုဒေသနာဟောစဉ်ရအဲ့ဒါလိုဟောခဲ့ပါတယ်ဒေသနာဟောစဉ်ကိုတော့အများသောယောဂီတွေကြားဘူးနာဝပဘူးမဘူးကြားဘူးခဲ့တာများပါလိမ့်မယ်ဘုညာဒေသနာစဉ်ကိုအကျဉ်းချုပ်ပြီးတော့အဓိကကတော့လုပ်ငန်းစဉ်နဲ့ဆက်ရှင်ပြီးတော့ဟောကြားပြီးမှဖြစ်ပါတယ်အဲ့တော့ပฏิပတ်တိကမတရားကျင့်တဲ့ယောဂီများအနေနဲ့ ဘာမက်ကင်ကစတော့သီလမက်ကင်သုံးပါးကစတယ်တမ္မာဝါစာတဲ့မန္နာပြောရမယ်မှားတာဒီမပြောရဘူးတဲ့ဥဒ္ဒဝါဒလိန်ညာမပြောရဘူးတဲ့ပြည်သူနာဝါစာကြောပြက်ဂုံးတိုက်စကားမပြောရဘူးတဲ့ပရုဒ္ဒဝါစာကြံကြံတန်တန်ပြောဆိုခြင်းမပြုရဘူးတဲ့တမ္ပပလာပဝါစာ အကျိုးမဲ့အကြီးအကြီးနီးသောစကားတွေမပြောရဘူးတဲ့အဲ့ဒီစကားအမှားလေးခုရှောင်ပြီးတော့မှတ်တဲ့စကားတွေပြောရင်တမ္မာဝါစာမဲ့ခင်ဖြစ်ပါတယ်တဲ့ယခုယောဂီများဟာစကားမပြောတဲ့အတွက်ကြောင့်အဲ့ဒီမက္ကင်ဟာလုံခြုံနေတယ်လို့ဆိုနိုင်ပါတယ်။သမ္မာကမ္မန္တမက္ကင်တဲ့မကောင်းတာမလုပ်ဘဲနဲ့ကောင်းတာလုပ်တာကိုသမ္မာကမ္မန္တမက္ကင်လို့ခေါ်တယ်။ တရုပ်ပေါ်ပြရင်ဗန္တိပါဒသူမြတ်သက်ကိုတတ်ခြင်းမှရှောင်းတယ်။အဒိနာဒါနသူရပဥစ္စာကိုယူခြင်းမှရှောင်းတယ်။ကံပိတုမိစ္ဆာစာရသူမြတ်တမယယမစောကခြင်းမှရှောင်းတယ်တဲ့အဲ့လိုရှောင်းခြင်းနေတာဓမ္မကမ္မန္တမဂ်ခင်ဖြစ်ပါတယ်။ယောဂီများဟာရှစ်ပါးသီလထိမ့်ပြီးနေကြတာဖြစ်တဲ့အတွက်ကြောင့် အဲ့ဒီတမန်ကမ္မန္တမကင်လဲလုံးကြုံနေတယ်လို့ဆိုနိုင်ပါတယ်တဲ့။တမအာဇီဝမကင်ဆိုတာကတော့မကောင်းတဲ့အသက်မွေးမှုလုပ်ငန်းတွေမလုပ်ဘဲနဲ့ကောင်းသော အသက်မွေးမှုပြုနေတာကိုတမအာဇီဝမကင်လို့ခေါ်တယ်။ဥမာဆိုတော့တက်ပြီးတော့ဇီဝမရှာဘူး။ကိုပြီးတော့ဇီဝမရှာဘူး။သူများတမယဖြစ်စီပြီးတော့ဇီဝမရှာဘူးဆိုရင်တမအာဇီဝ။ ဥဒဝါရလိညာပြောပြီးစီးပွားမရှာပိတုနာဝါစာကြောပြက်ဂုံတက်ပြီးတော့စီးပွားမရှာပရုဒဝါစာကြံကြံတန်တန်ပြောဆိုပြီးတော့စီးပွားမရှာတမ္ပပလပမကောင်းတဲ့ဇကားတွေအတင်းပြင်းနေပြောပြီးတော့စီးပွားမရှာဘူးတရားနီလန်းတဲ့အညီစီးပွားရှာရင်တမ္မာအာဇီဝမကင်ဖြစ်တယ်ယောဂီများဟာတကုတရားမှတ်နေသောရဲ့အတော်တွင်မှာ စီဝါရေးလည်းလောက်တာမရှိတဲ့အတွက်ကြောင့်အဲ့ဒီတမ္မာအာဇီဝမက္ကင်သုံးပါလုံးလုံးကြုံနေတယ်လို့ဆိုနိုင်ပါတယ်တဲ့အဲ့တော့သီလမက္ကင်သုံးပါအသင့်တဲ့နားလေလောက်ပြီလို့ထင်ပါတယ်အဲ့ဒါသီလမက္ကင်သုံးပါပြည့်စုံသွားရင်တမာတိမက္ကင်သုံးပါဆက်လက်ပြီးတော့ပြောပြမယ်တမ္မာဝါယမမက္ကင်တဲ့မကောင်းတာရီအာမထုတ်ပဲနဲ့ ကောင်းတာတွေအာထုတ်တာကိုသမ္မာဝါယမမကင်အဲ့ဒါဘာတွေအာထုတ်တယ်လဲမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်အာထုတ်ရမယ်ဖြစ်ပြီးသားအကုသိုလ်တွေပယ်နိုင်အောင် အာထုတ်ရမယ်အဲ့ဒါဖြစ်ပြီးသားအကုသိုလ်တွေဘယ်လိုပယ်မလို့ဆိုတော့နှလုံးမသွင်းမဲ့နဲ့ပယ်ရမယ်တဲ့နှလုံးမသွင်းမဲ့နဲ့မိပြောက်ပြီးတော့ပယ်ရမယ် အဲမဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်ကြိုးစားအထောက်ရမယ်ဖြစ်ပေါ်ပြီးသားကုသိုလ်တွေတို့တဲ့တို့အောင်ကြိုးစားရမယ်မဖြစ်သေးတဲ့ဒါနကုသိုလ်ဖြစ်အောင် လူရတန်းရတယ်မဖြစ်သေးတဲ့သီလကုသိုလ်တွေဖြစ်အောင်စောင့်တည်ထိန်သိမ်းရတယ်ရငါးပါးသီလလုံသွားရင်ရှစ်ပါးသီလလုံအောင်ရှစ်ပါးသီလလုံရင် ကိုးပါးသီလလုံအောင်ကိုးပါးသီလလုံရင်ဆယ်ပါးသီလလုံအောင်ဒါမျိုးပေါ့ ရိုးရိုးသီလပြီးရင်ကိုရင်ဝတ်ယဟန်ဝတ်ပြီးတော့သီလတွေထိနေအောင်သိက္ခာရှင်ဝတ်ပြီးတော့သီလသိက္ခာသီလတွေထိနေအောင်ကြိုးစားတာတမ္မာဝါယမတဲ့အဲနောက်တကမဖြစ်သေးတဲ့သမထဘာဝနာကုသိုလ်တွေဖြစ်ပွားအောင်အထောက်ရတယ်အဲမဖြစ်သေးတဲ့ဝိပဿနာဘာဝနာကုသိုလ်တွေဖြစ်ပွားအောင်အထောက်ရတယ်မဖြစ်သေးတဲ့မကုသိုလ်တွေဖြစ်အောင်ကြိုးစားအထောက်ရတယ်အဲ့ဒါတမ္မာဝါယမတဲ့ အဲဖြစ်ပြီးသားကုသိုလ်တွေဒါနာကုသိုလ်တွေတိုးတဲ့တိုးအောင်သီလကုသိုလ်တွေတိုးတဲ့တိုးအောင်သမထဝိပဿနာဘာဝနာကုသိုလ်တွေပြည့်စုံတဲ့ပြည့်စုံအောင်မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ရောက်တဲ့ဒီအထုတ်နေရတာတဲ့အဲ့ဒါသမ္မာဝါယမမကင်လို့ခေါ်ပါတယ်ယောဂီတရားတရားမှတ်တိုင်းမှတ်တိုင်းဖောင်းနေပိန်နေထိုင်နေထိတယ်သွားတယ်လာတယ်ရက်တယ်စားတယ်တောက်တယ်ကွေးတယ်စတယ်စသည်ဖြင့် ပေါ်လာတဲ့သဘာဝယုံနာတွေကိုမလွတ်တမ်းရှုမှတ်အထုတ်ရှုမှတ်အထုတ်နေတာဟာတမ္မာဝါယမမက္ခင်ဖြစ်ပါတယ်တဲ့တမ္မာဝါယမမက္ခင်ပြီးတော့တမ္မာတတိတမ္မာတတိမက္ခင်တဲ့တမ္မာတတိဆိုတာကောင်းတာတွေအမတ်ရတာအလို့သမီးကုသိုလ်တရားတွေအမတ်ရတာတမ္မာတတိအဲယောဂီတွေအတွက်ဆိုရင်တော့တတိပဋ္ဌာန်၄ပါးဟာတမ္မာတတိတဲ့ ကာယ ानु ပတနာတတိပဒံစာလို့ပြောရင်တော့ကြာကြီးပြောရမှာကာယ ानु ပတနာ20နဲ့တပိုင်းရှိတယ်အဲ့တော့လုံရင်လုပ်ငန်းစဉ်ပฏิပတ္တိကမရှုွက်နဲ့ပြောလို့ရှိရင်ယောဂီများဘောင်းနာပိဏာစာထားပြီးတော့ဘောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်သွားတယ်လာတယ်ရက်တယ်စားတယ်တောက်တယ်ကွေးတယ်ဆက်တယ်ပြူတယ်ပြင်းတယ် ကိုယ်မူရာဖြစ်တိုင်းဖြစ်တိုင်းရှုမှတ်နေတာအဲ့ဒါကာယ ानु ပတ္တနာတဲ့အဲ့တော့ကာယ ानु ပတ္တနာတဲ့စားတဲ့တောက်တဲ့ကာယစားတယ်တောက်တယ်ယူတယ်ခွန့်တယ်ဝါတယ်မျိုးတယ်ဒါနဲ့မှတ်တယ်ကာယ ानु ပတ္တနာတွေရေချိုးတာကြီးကျင်ငယ်စွန့်နာတွေမှတ်တာကာယ ानु ပတ္တနာအဒိုင်အထတွေမှတ်တာကာယ ानु ပတ္တနာအဲ့တော့ကျင့်ကြုတ်တော့ကိုယ်မူရာဖြစ်တိုင်းဖြစ်တိုင်းသတိနဲ့ ရှုမှတ်ပွားများနေတာကိုကာယ ानु ပတနာတတိပဒံလို့ခေါ်တယ်အဲ့တော့ကာယ ानु ပတနာတတိပဒံရှုတော့ဘာတွေနဲ့ရှုရမလဲအာတာဘီတဲ့ဝရိယကောင်းကောင်းနဲ့ကြိုးစားပါတဲ့တမ္ပဇာနောအတိညာတိအောင်ရှုပါတဲ့တတိမာတဲ့တတိကြီးစွာထားပါတဲ့အဲ့တော့ဝရိယရဲ့တတိရဲ့ ပညာရဲ့ဥစည်းပြီးတော့ရှုအပ်မှတ်ရမယ်ရှုမှတ်တာဖြစ်တော့ရှုမှတ်တော့အမှန်သိတာပေါ့ကာယဟာမမြဲတဲ့ကာယကြီးပဲကာယဟာဆင်းရဲတဲ့ကာယကြီးပဲကာယဟာကိုမပိုင်တဲ့ကာယကြီးပဲကာယယွန်စရာ မနစ်သက်စရာ မုန်းစရာအတုပကာယကြီးပဲလို့အမှန်သိလာတယ်အမှန်သိတော့ဘာဖြစ်တော့ဝိနေယအဘိဇ္ဇာဒေါမနစံရွတ်နေတဲ့အတိုင်း လောဘဒေါသအစရှိတဲ့ကိလေသာတွေပယ်တမ်းပြီးတော့နိဗ္ဗာန်ချမ်းသာကိုရောက်စေနိုင်ပါတယ်တဲ့အဲ့တော့ဓကရမပြတာကာယ ानु ပတ္တနာကိုတဲ့ရှုရင်တဲ့တုပတင်ညာအစွဲပြောက်ပြီးတော့အတုပအမြင်မှန်ရောက်တယ်တဲ့အဲ့လိုရောက်ပြီးတော့တရားတွေ့တဲ့အကြောင်းအထာဂရကပွင့်ပြထားတယ်ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကတော့ဒီကာယဟာ အနိစ္စလည်းဟုတ်တယ်တဲ့ဒုက္ခလည်းဟုတ်တယ်တဲ့အနတ္တလည်းဟုတ်တယ်အတုပါလည်းဟုတ်တယ်တဲ့လေးပါလုံးမြင်တာအကုန်အမြင်မှန်ပါပဲတဲ့အဲတော့ဘလို့ပဲမြင်မြင်မြင်ဖို့အရေးကြီးတာပေါ့အနိစ္စမြင်ပြီးနိဗ္ဗာန်ရသွားရင်လည်းဝန်တာစရာပါပဲကာယကိုဒုက္ခမြင်ပြီးတော့နိဗ္ဗာန်ရသွားရင်လည်းဝန်တာစရာပါပဲကာယကိုအနတ္တရှုမြင်ပြီးတော့နိဗ္ဗာန်ရလည်းဝန်တာစရာပဲ ကာယကိုအတုပရှုမြင်ပြီးတော့နိဗ္ဗာန်ရတယ်ဝတ္တဇရာပဲတဲ့အဲ့မှာဘာဖွင့်ပြလဲဆိုတော့တဏှာရာကအာကြီး၍တဲ့နော်အတိညာပညာနှုတ်နေသောသူများသည်တဲ့ကာယ ानु ပတနာဥစားပြီးရှုရမယ်တဲ့ဉာဏ်နဲ့သုံးပါးကိုတော့သွန်တော်လျောက်ပတ်အောင်ရှုရမယ်လို့အဓကရာမှာဖွင့်ပြထားပါတယ်။ဉာဏ်နဲ့အပိုင်းများကိုနဗ္ဗငံမှာဆက်ပြီးတော့ရှင်းပါမယ်။ဤကဲ့သို့မြတ်စွာဘုရားဟောကြားအပ်သော အာတိပိသုပ္ပသုတ်တံတရားတော်မြတ်ကြီးကိုကျေးဇူးရှင်မာသီဆရာတော်ဘုရားပွင့်ပြဟောခဲ့တဲ့အတိုင်းနာယူမှတ်သားဟောကြားနေကြသောအကျွန်ုပ်တို့ဤလောကီယုံနံခန္ဓာအာရဏဓာတ်တရားတို့သည်၎င်းတလောကလုံးတကဘာလုံးမှာရှိတဲ့တတ္တဝအလုံးတို့ဤလောကီယုံနာခန္ဓာအာယတနာဓာတ်တရားတို့သည်၎င်း ဖြစ်ခြင်းပြက်ခြင်း၊အိုခြင်း၊နာခြင်း၊သေခြင်း နှိမ့်ဆက်တဲ့ဆင်းရဲအစစ်မှန်ဖြစ်လို့ဒုက္ခသစ္စာတဲ့ဒုက္ခသစ္စာခန္ဓာဖြစ်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာ108ပါးကသမှုတရားသစ္စာတဏှာချုပ်ရာငြိမ်းရာအေးရာဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမဂ်ကင်၈တံတတိပဒံမြတ်တရားနှင့်တကဝ မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝစ္စမြတ်သောသာသနာပြုမြတ်ကောင်းမှုတွေကမကသစ္စာလို့သစ္စာ၄ပါးတရားသိမြင်၄ကြိမ်တိုင်တိုင်သိမြင်ကြပါသဖြင့်မဲ့ဝင်ဘိုလ်ဝင်နိဗ္ဗာန်မြင်ကတတ္တိတုကဝိမု ക്തി အယတာကိုစီကိုငါခံစားနိုင်ကြလို့မို့ ဟိုမတောင်ကံအေးချမ်းသောနေမြေမှာအေးအေးချမ်းချမ်းပျော်မွေ့နိုင်ကြပါစေကုန်သတည်း